အခန်းကြီး9အငယ်1မှ30ထာဝရဘုရား၏ဗျာဒိတ်နှုတ်ပတ်တော်သည်ဟာဒရက်ပြည်နှင့်ဓမ္မတက်မြို့၌တင့်ရောက်ပေ၏ထာဝရဘုရားသည်လူမျိုးကို၎င်းဣဒရလအမျိုးနွယ်အပေါင်းတို့ကို၎င်းကြည့်ရှုလျက်ရှိတော်မူ၏ထိုပြည်နှင့်နိစတ်သောဟာမတ်ပြည်၌၎င်းတုရုမြို့သည်လိမ္မာသောကြောင့်ထိုမြို့နှင့်ဇီးတုံမြို့၌၎င်းတင့်ရောက်ပေ၏ တုရုမြို့သည်မိမိအဘို့ရဲတိုက်ကိုတည်ဆောက်၍ငွေကို မြေမှုန့်ကဲ့သို့၎င်း၊ရွှေစင်ကိုလမ်း၌ရှိသောရွံ့ကဲ့သို့၎င်းစုပုံသော်လည်း၊ထာဝရဘုရားသည်သူတပါးလက်သို့သူ့ကိုအပ်၍၊သူ့ခွန်အားကိုပင်လယ်ထဲသို့ချတော်မူသဖြင့်၊မြို့သည်မီးဖြင့်ကျွမ်းလောင်လိမ့်မည်။ထိုအမှုကိုအာရှကေလုန်မြို့သည်မြင်၍ကြောက်လိမ့်မည်။ဂါဇမြို့သည်မြင်၍အလွန် တုန်လှုပ်လိမ့်မည်။အေဂျုံမြို့လည်းမျောလင့်၍အဆက်ကွဲသောကြောင့်ထိုးအတူဖြစ်လိမ့်မည်။ဂါဇမင်းကြီးသည် ဆုံးလိမ့်မည်။အာရှကေလိုမြို့သည်လည်းအဆိုးမရ။အာဇုမြို့၌တကြွတနိုင်ငံသားတို့သည် နေကြလိမ့်မည်။ဖိလိတိအမျိုး၏မာနကိုလည်းငါချိုးဖဲ့မည်။သူစားသောအသွေးကို သူ၏ပါဇက်ထဲမှ၎င်း၊သူကြိုက်သောယွန်ရှာပွဲတို့ကိုသူ၏တွားကြမှ၎င်းငါနှုတ်ပယ်မည်။ကြံကျွင်းသောသူသည်လည်း ငါတို့ဘုရားသခင်ဖို့ကြံကျွင်း၍ယူရပြည်၌မင်းကဲ့သို့နေလိမ့်မည်အေဂျုံမြို့သားလည်းယေဘူးတိလူကဲ့သို့ဖြစ်လိမ့်မည်အဘယ်ရန်သူမျှမထွက်မဝင်စေခြင်းငှာငါအိမ်တော်ပတ်လည်၌တက်ချမည်ညင်းဆဲသောသူသည်ငါလူတို့ကိုနောက်တဖန်မနှိမ့်နှင်းရအကြောင်းမူကားငါသည်ယခုကိုယ်တိုင်ကြည့်၍မြင်ပြီအိုစည်းတုံတို့သမီးအလွန်ဝမ်းမြောက်လော့ အိုယေရုရှလင်မြို့သတို့သမီး၊ကြွေးကြော်လော့။တရားသဖြင့်စီရင်၍ကယ်တင်ခြင်းသို့ရောက်သောသခင်၊သင်၏အရှင်မင်းကြီးသည်မြည်းမနှင့်မြည်းကလေးကိုစီး၍နူးညံ့သိမ်မွေ့သော စိတ်နှင့်သင်ရှိရာသို့ကြွလာတော်မူသည်ကိုကြည့်ရှုလော့။ငါသည်ဧဖရိမ်ပြည်၌ရထားကို၎င်း၊ယေရုရှလင်မြို့၌မြင်းကို၎င်းပယ်ဖြတ်မည်။စစ်လေးကိုလည်းပယ်ဖြတ်မည် တပါးအမျိုးသားတို့သည်စစ်ငြိမ်းမည်အကြောင်းကို ထိုအရှင်သည်မိန့်တော်မူမည်။အာဏာတော်လည်းပင်လယ်တပါးမှသည် ပင်လယ်တပါးတိုင်အောင်၎င်း၊မြစ်မှသည်မြေကြီးစွန်းတိုင်အောင်၎င်းတည်လိမ့်မည်။သင်၏အမှုမူကား၊ချုပ်ထားလျက်ရှိသောသင်၏လူတို့ကိုရေမရှိသော မြေတွင်းထဲကသင်နှင့်ဖွဲ့သောပဋိညာဉ်အသွေးကြောင့် ငါကယ်လွတ်မည်။အချုပ်ခံ၍မြော်လင့်သောသူတို့၊ရဲတိုက်သို့ပြန်လာကြလော့။ငါသည်နှစ်ဆသောကျေးဇူးကို ပြုဦးမည်ဟုယနေ့ပင် ပြောထား၏။ယုဒလေးကိုငါတင်၍၊ဧဖရိမ်လေးကိုဆွဲငင်လျက်၊ဇိအုန်သားတို့ကိုဟေလသသားတို့တဘက်၌နှိုးဆော်၍၊သင့်ကိုသူရဲ၏ထားကဲ့သို့ ဖြစ်စေမည်။ထာဝရဘုရားသည် သူတို့အပေါ်မှာထင်ရှားတော်မူ၍၊ မြားတော်သည်လျှပ်စစ်ပြတ်သကဲ့သို့ပြေးလိမ့်မည်။အရှင်ထာဝရဘုရားသခင်သည်တံပိုးမှုတ်၍တောင်လေဘွေတို့နှင့်ကြွသွားတော်မူလိမ့်မည်။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားသည် သူတို့ကိုကွယ်ကာတော်မူသဖြင့်၊သူတို့သည်ကိုက်စား၍လက်လွှဲကျောက်တို့ကိုကျော်နင်းကြလိမ့်မည်။သောက်ပြီးလျှင်စပျစ်ရည်နှင့်ဝသကဲ့သို့ကြွေးကြော်ကြလိမ့်မည်။အင်တုံကဲ့သို့၎င်း၊ယဇ်ပလ္လင်ထောင့်ကဲ့သို့၎င်း ပြည့်ဝကြလိမ့်မည်။ထိုနေ့၌သူတို့၏ဘုရားသခင်ထာဝရဘုရားသည်မိမိလူတို့ကိုသိုးစုကဲ့သို့ကယ်တင်တော်မူလိမ့်မည်။သူတို့သည်မြေတော်၌ထင်ရှားသောသရဖူမျက်မှန်ကဲ့သို့ဖြစ်ကြလိမ့်မည်။ကျေးဇူးတော်သည်အလွန်ကြီးစွတကား၊ဂုဏ်အသရေတော်လည်းအလွန်ကြီးစွတကား။ဆန်စပါးသည်လုလင်တို့ကို၎င်း၊စပျစ်ရည်သစ်သည်အပျိုမတို့ကို၎င်းတိုးပွားများပြားစေလိမ့်မည်